မနေ့ကခြေရီဥတ္တပအကြောင်းကိုနည်းနည်းပြောသွားပါတယ်ခြေရီဥတ္တပကိုသုက္ကဓမ္မကိုလို့စိတ်သုံးရောလုံးရှုစဉ်ကြောင်းတရားလောကပါဠကဘာဆောင်တရား သိကြည့်တာကတော့ကိုယ်ကဘာလေးကိုဟောလေးသူပြည့်စည်ရအောင်ဆောက်ရှောက်တာကိုယ်ကဘာလေးကိုယ်ပြည့်စည်ရအောင်ဆောက်ရှောက်ခြင်းဖြင့်ဝန်းကျင်ကဘာကိုလည်းပဲမလွတ်ရှရအောင်မြင်တဲ့အောင်ပေါ့လေရှောက်ချရအောင်ဆောက်ရှောက်ကြတာဖြစ်တော့ပါဒီကြည့်ရတာလူတိုင်းလူတိုင်းဟာကိုယ်ကဘာလေးကို နိုင်အောင်ဆင်းဖို့ပဲဒါပဲဒီအရေးကြီးပါတယ်စိတ္တတပ္ပအမြဲတစေရှိနေပြီဆိုရင်အဘုဒ္ဓပြည့်တရားတွေကအများအားရှောင်းနေတော့မရှောင်းနိုင်ရင်ကျောင်းရမယ်ဒေတာရောက်နိုင်တယ်ကျောင်းရမယ်ဒေတာလည်းဒေတာကလည်းလွတ်သွားတယ်ကောင်းတဲ့ကိုယ်လုံးစိတ်ဓာတ်အပြုဝေရဲ့အဖြစ်နေရတော့ နောက်ဆုံးပြည့်စုံသွားတော့လူမှရှိတဲ့ရှိလိုက်တဲ့ဂုံကြီးတွေပေါ့လေအောင်းဝက်ကောင်းတော့ထွန်းတောက်လာတယ်။အဲကြောင့်သူကိုဒေဝထမတရားလို့ပြောဆိုရတာ။လောကဘာသာမှာသေယုတ်တဘာနဲ့ထိတ်တမညာပြည့်စုံရင်အလယ်အလတ် အဲကိုရှင်တရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဥပပတ္တိကေဝဆိုတာပါလေနတ်တိဓမ္မတွေဖြစ်နိုင်တယ်လို့ပြောဆိုပါတယ်အတိအတိဟိရုတ္တပရှိပြီးတော့ထိုက်တန်တဲ့အတိစိတ်တရားတွေရှောင်တဲ့ပုဂ္ဂိုလ်ဟာသမုတိဇေဝဆိုတာပါသမုတိဇေဝဆိုတာလောကမှာရုပ်ရည်အတိညာ ရှိတဲ့ပုဂ္ဂိုလ်များကိုအများကလေးစားကြတယ်ဒီလောကကြီးကိုထိမ့်သိမ်းဖို့ရအတွက်အများကအကြီးအကဲဖြစ်ညှောက်စားကြတယ်မဟာသမတမင်းဆိုတာဝလိကဘာဥစ္စာကသာအများရုပ်ရည်နဲ့အတိပညာကိုကျင်တရားရှိတဲ့ပုဂ္ဂိုလ်အများကဝိုင်းပြီးတော့ဘုရင်ရှင်းနေပြောကြအောင် အဲ့ဒါဟိယသဗ္ဗရဲ့ကျိုးရင်ကျိုးဆက်တယ်ကျိုးဆက်တယ်လို့ဆိုပါပါအခုလိုသတိပဋ္ဌာန်လမ်းကြောင်းလိုက်တဲ့ပုဂ္ဂိုလ်များဟာကျိုးဆက်တရားတွေကစစ်တဲ့ကြောက်တဲ့ပုဂ္ဂိုလ်များဟာအမှားကြီးကြီးကမှစစ်တာကြောက်တာအမှားကြီးပြောရမှစစ်တာကြောက်တာအမှားကြီးစံစီရမှာပေါ့လေ စိတ်ဓာတ်ကြောက်တတ်တဲ့ပုဂ္ဂိုလ်များဒီတိက္ကသဥပဒနာလတ်စင်လိုက်ဝိတုဒ္ဓိဒေဝဆိုတာပေါ့ခုလုံးစိတ်သုံးရုံလုံးစင်ကြယ်ပြီးတော့လိုအပ်တဲ့တရားဂုဏ်ကြီးတွေနဲ့ထွန်းတောက်လာတာပေါ့ဝိသုဒ္ဓိဒေဝဖြစ်နေတယ်ဆိုတော့ခုဘုန်းကြီးကပြောတာကဝိသုဒ္ဓိဒေဝလမ်းစင်မှာအခုတရားအထုတဲ့ပုဂ္ဂိုလ်တွေကဝိသုဒ္ဓိဒေဝလမ်းစင်မှာ လက်သမားဖြစ်အောင်အထုတ်နေတော့သမီးအထုတ်တာမဟုတ်ပါဘူးလူလောကမှာအကြီးကြီးကြီးအုပ်ချုပ်ရေးပိုင်းကကင်တဲ့ပုဂ္ဂိုလ်ဖြစ်အောင်လည်းအထုတ်နေကြတာမဟုတ်ပါဘူးဒါတရားလမ်းရောက်ပဲဆိုတဲ့အနေနဲ့ပေါ့လေယူသားတဲ့စိတ်နဲ့တန်ရှင်းတဲ့စိတ်နဲ့ပဲအရှိတ်ကြောက်ပြီးကပ်ပြီးတော့သူစိတ်တရားတွေကတတ်နိုင်လို့ရှောင်ရှားပြီးတော့သူစိတ်တခေါ်တဲ့ဓမ္မလမ်းရောက်ကို ချောက်ရောက်လိုက်နေကြတဲ့ပုဂ္ဂိုလ်တွေလို့ဒီလိုဆိုရပါပါပဲအဲဒီလမ်းကြောင်းလိုက်တာဟာဝိတုဒ္ဓိဒေဝလမ်းကြောင်းပေါ့လေကိုလုံးစိတ်သုံးရောလို့အထုစင်ကြဲတဲ့ဓမ္မလမ်းကြောင်းချောက်ရောက်လိုက်နေကြသူများလို့ဒီလိုဆိုရပါပါပဲရှိသည်ဥတ္တပရှိသည်ဆိုတာကမကောင်းမှုဖြစ်တဲ့တရားတွေမှာ ဖြစ်တတ်တာပေါ့လေစစ်ဆုပ်တတ်တဲ့သဘောဝတ္တပဆိုတာကမကောင်းမှုသိစိတ်တရားတွေကိုကြောက်ရွံ့ထိတ်လန့်တဲ့သဘောပေါ့အဲ့ဒါကိုဒီဥတ္တပခေါ်ပါတယ်အဲ့ဒါပါမကောင်းမှုသိဒုစရိတတွေဆိုတာကအချင်းချင်းအားဖြင့်ဆယ်မျိုးရှိပါတယ်ကိုယ်ရဲ့သတ္တာက၃မျိုးနှုတ်နဲ့သတ္တာက၄မျိုးနဲ့ စိတ်နဲ့စတ္တာက၃မျိုးကိုယ်နဲ့စတ္တေကာယတုစိတ်၃ပါးဆိုတာကတော့တိပဏာတိပါဒသဖို့နေအတ္တိနာဒါနသူပိုင်ပစ္စည်းကိုမတရားယူဖို့ပါသုတ်ကာမေစုမိစ္ဆာကြာရကိုမပိုင်မဆိုင်တဲ့ကာမကိစ္စတွေ ကျွလွန်စော်ကားတာအုပ်ထိဖို့မကင်းတဲ့သမီးမျိုးကမ္မပိုင်ရှိတဲ့ဇနီးကိုယ်ကကမ္မပိုင်ရှိတဲ့ဇနီးကအခြားယောက်ျားနဲ့ထောက်ပြန်ပါလေအဲ့ဒါမျိုးတွေကရှောင်ကျင်တာပါကိုယ်နဲ့ပြုရတဲ့သဘောတွေဆိုတော့ကာယဒုက္ခိတာလို့ခေါ်ပါတယ်အဲ့ဒါလည်းပဲ ဆက်စုပ်ဆရာကောက်တယ်ဆိုတဲ့အနေနဲ့သိရပါတယ်ဆက်စုပ်ဆရာတွေပဲဆိုတာပေါ့အဲ့ဒါကိုလည်းသိရပါတယ်ပြောစရာကြောက်စရာတွေပဲဒီလိုလည်းပဲအသိစိတ်ရှိရပါတယ်ပြောစရာကြောက်စရာဖြစ်တဲ့ကာတိကလိုက်တွေပြောစရာပဲလို့သိလို့ရှိရဲ့ယွန်တတ်တဲ့ကြောက်တတ်တဲ့စေယုတ်တပလာတော့တာပါပဲအထူးသဖြင့်

အမှန်ကိုကြောက်ရကောင်းပါတယ်ကာတိစိတ်သုံးမျိုးကိုမရှောင်ဆိုင်လို့ကျူးလွန်ပြီဆိုလို့ရှိရင်တော့အဲဒီကြောက်ခွေရပေးတယ်တော့စိုက်လာတော့တာပဲကာတိစိတ်သုံးပါးကျူးလွန်တယ်ဆိုတာပါဏတိပါဒဆိုရင်ဒေါသပဲဒီခံနေတဲ့သဘောပြတာပဲအတိနာဒါနာကတော့လောဘလည်းပါပါတယ်သူတို့ကပစ္စည်းအပိုင်စီးခြင်းနဲ့ လောဘပေါ့လေတခါတခါဘာလဲမစားရတဲ့အမေတဲတဲ့ဆက်ပဲဆိုတဲ့အတိုင်းပေါ့လေအဲ့ဒီလိုပဲရှိရှိတတ်ပါလေ။သမဏိမိတ်ဆန္ဒကတော့လောဘအရင်းခံတာပါပဲ။အဲ့ဒီလောဘဒေါသတွေအပြစ်ကိုမမြင်အကောင့်ထင်တာမောဟလို့ခေါ်ပါတယ်။လောဘဒေါသမောဟတွေ။အဲ့ဒါကျမ်းသားတဲ့လောဘဒေါသမောဟတွေဖြစ်သွားတာပါလား။ဖြစ်တာကကိုယ်ရင်းကအနိကဆုံး ဉာဏ်တွေပါပဲဝေရလို့ခေါ်ပါတယ်အပြင်ကပုဂ္ဂိုလ်ရာကကျွန်တော်ကြောက်ကြအောင်ကောင်းပါဘူးအဲကိုရင်းကညာကြောက်ကြကောင်းတယ်ကိုရင်းကညာနေမအေးရကြောက်ပွေရဘေးကတော့အလိုလိုစိုက်လာတော့တာပဲကိုရင်းရအေးပြီဆိုလို့ရှိရင်တော့ကြောက်ပွေရဘေးလည်းပဲမစိုက်တော့ပါဘူးဝေရနဲ့ဘယဆိုတာဟာတစ်ခုနဲ့တူဆက်ဆက်နေပါတယ်ညာမငြိမ်းရဲ့ ဘေးကြုံတတ်တဲ့ကြောက်ခွေရဘေးကြုံတတ်တဲ့ဒါပါပဲဒီတော့အဲ့ဒီကာတိစရိုက်တွေကိုရှေ့ရမှာကြောက်ရမှာရုံးရမှာမကောင်းကျိုးတွေရမှာရမှာကိုရှေ့ရကြောက်မှာတိလို့ရှက်ကြောက်ပြီးတော့ရှောင်းလိုက်ပြီဆိုလို့ရှိရင်ကိုယ်မူရာဟာအပြစ်ကင်းတန်ရှင်းသွားတော့တာပါပဲ။ ဝိစီဒုတိယ၄ပါးဆိုတာကတော့စိတ်လိမ်ရဲ့လိမ်ကြောခြင်းနှိရတိုက်ခြင်းသုံးချမ်းချမ်းတန်တန်ပြောဆိုဆက်ဆံခြင်းနဲ့လေးချိန်ကျုံးတဲ့အကျိုးရှိတဲ့စကားတွေပြောဆိုခြင်းဒီလိုမျိုးပါပဲလိမ်နာနဲ့တော့သိုးတာပဲဒီလိုပဲမကောင်းတဲ့စိတ်ကြိုက်ကြရပဲဒီမှာတူနဲ့တူ ရှင်နေရင်းနေနေတာကြောက်နေကြကွဲသွားအောင်တိုက်တာတွေပေါ့သူနဲ့သူမိတ်ဆွေဖြည့်ဖြစ်အောင်ကြိုးစားမယ်သာမိတ်ဆွေအောင်မိတ်ဆွေနေလို့ရှိရင်လည်းပဲစိတ်သက်ပြရမယ်သာကွဲတဲ့ကွဲအောင်မလို့လုပ်တာတွေပေါ့ဒါကမ္ဘာလောကမှာရှိနေပါတယ်ကွာဒါတွေဟာနှုတ်နဲ့စက်တဲ့ဆက်ဆုပ်ဖွယ်ရာပေါ့လေဒုက္ခိက တရားရဲ့ဝတိတုစိတ္တတရား၄ပါးပါပဲအဲ့ဒါတွေဟာယုံစရာတွေပဲကြောက်ကြတွေပဲပြောမှမိလို့ရှိရင်လည်းပဲမကောင်းကျိုးတွေလည်းပဲယုံစရာကြောက်ကြတွေပဲဆိုတာပေါ့ယုံစရာကြောက်ကြအနေနဲ့ပထမဆုံးသိတတ်ဖို့သိရရှိပါတယ်ပฏิသင်္ခါနပฏิသင်္ခါနဘလခေါ်ပါတယ်စင်ရင်တုံသွားအောင် အလုံးကြီးကြည့်ပါတယ်ညွန်ရကြောက်ကြနေတဲ့မသိဘူးဆိုလို့ရှိရင်ညွန်ရမှကြောက်ရမှလည်းမသိပါဘူးညွန်ရကြောက်ကြကြောက်ရမှမသိဘူးဆိုလို့ရှိရင်လည်းပဲညွန်တက်ကြောက်တတ်တဲ့ရှိဥတ္တပါလည်းပဲကတ်မှာမဟုတ်ပါဘူးမကတ်ဘူးဆိုလို့ရှိရင်လည်းပဲပြောပါဘူးလားပါပဲဒါတော့သိကြပါလားတော့ဒါအဲ့ဒါလေးလည်းသိချရပါတယ်ကွာဒါတော့ စိတ်ပိုင်းဆိုင်ရာကဒီအဘိဓါအဘိဓါဆိုတာကသူတစ်ပါးပိုင်ပစ္စည်းကိုအပိုင်စီးခြင်းတာပေါ့လောဘပါပဲမတရားရယူခြင်းတာပေါ့ဒါလောကမှာရှိပါတယ်ဒါကြီးအဲဒါကိုအဘိဓါလို့ခေါ်ပါတယ်ဇာပါဒဇာပါဒဆိုတာသူတစ်ပါးကိုပစ္စည်းစီလိုတာဒေါသပါပဲ ဆက်ချင်ဖြတ်ချင်တာရှင်းဆက်ချင်တာပါလိမ့်တာပြပါလားဒါလည်းပဲမကောင်းပါဘူးဒီတော့ကောင်းတာလို့လည်းကောင်းဆုံးမရဆိုးတာလို့လည်းဆိုးတာလို့လည်းဆိုးပြမရဒီဘဝပြည့်ရပြပြီးဟိုဘက်ဆက်เสียဘာမှမရှိတော့ဘူးဆိုပြီးတော့ရုပ်ဝါဒပေါ်မှာအလေးလာများလို့ကျက်စိဝါဒကိုတရေဒီခိုင်ထားတာပါဟုတ်အဲ့ဒါတော့ မိစ္ဆာဒိဋ္ဌိခေါ်ပါတဲ့တော့လွဲပါတဲ့အတိတဲ့ဆိုတာဒါတော့စိတ်ပိုင်းဆိုင်ရာကမကောင်းတဲ့သူစိတ်တရားတွေပေါ့မနုဿစိတ်၃ပါးခေါ်ရတယ်တော့အဲဒါတွေကိုလည်းပဲပြောစရာရှက်စရာတောက်စရာဆိုတဲ့အနေနဲ့လည်းပဲသိရပါတယ်သိရယုံတကြောက်တဆိုလို့ရှိရင်တော့အဲဒီယုံစရာရှက်စရာတွေတောက်စရာတွေကို ရှောင်တော့တာပါပဲတော့အဲဒီအကျိုးတွေရလာတတ်ပါတယ်အဲဒီဒီစိတ်တရားတွေကိုတိတိမတိတိပါလေကျุလွန်တယ်ဆိုလို့ရှိရင်ကျุလွန်သူဟာအပြစ်မကင်းဖြစ်တတ်ပါရဲ့အပြစ်မကင်းလို့ရှိရင်မတန့်ရှင်းလည်းဖြစ်တတ်ပါရဲ့မတန့်ရှင်းလို့ရှိရင်မတန့်ရှင်းတဲ့လောက်ရိုင်းဆိုင်ကျန်းတန်းတော့ဆက်စုပ်ဖွယ်ရည်လည်းဖြစ်တော့တာပါပဲ။ ကျွလွန်ကြည့်ဖို့မတော်တာတွေလုပ်ကြည့်ဖို့မတော်တာတွေပြောကြည့်ဖို့မတော်တာတွေကြံစည်ကြည့်ဖို့အဲဒီပုဂ္ဂိုလ်ဟာအရှင်တန်နှိပ်သွားပါလားအရှင်တန်မြင့်တက်လာပါလားဆိုတာပေါ့လေနုညံ့မလားကြံတမ်းမလားရင်ကျေးမလားရိုင်းဆိုင်မလားဆိုတာကိုလေဆက်ဆုပ်ခွေရလားနှစ်သက်နှစ်သက်ခွေရလားဆိုတာစဉ်းစားကြည့်တော့ ဘဒုမှဒီဟာတွေဟိုအထက်တန်းကြတဲ့အလုပ်တွေလို့အတိမမပြုတ်ပါဘူးကျွလွင်ကျွလွင်တော့ကျွလွင်တဲ့ပုဂ္ဂိုလ်ကိုအောက်တန်းကျစီတတ်တာမဟုတ်လို့အဲဒီစိတ်7ပါးကိုစကားလေးနှလုံးနဲ့သုံးလိုက်ပါပါပါပါဟိုကျူမပြောခါစိတ်သမတွေကိုအောက်တန်းကျစီတတ်တဲ့သဘောရှိတယ်တမန် အဲ့ဒီပါပတွေကိုရှောက်လာပါစေတယ်ဆက်ဆုပ်တာပါဆက်ဆုပ်တာဟာဒါဟိဒီပဲအဲ့ဒီပါပတရားတွေကိုယွန့်ကြောက်တာဟာဥဒ္ဒပပဲအဲ့ဒါလို့ဆိုပါတယ်ကွာဟောခုနဆက်ဆုပ်ဆက်ဆုပ်တဲ့ကြောက်ရွံ့ထိုက်တဲ့ဒီစိတ်တရားတွေကို စစ်ဆုပ်ခြင်းယုံရှာခြင်းဟာဒါဟိရိရဲ့လက္ခဏာပဲသဘာဝလက္ခဏာပဲကြောက်ရွံ့ခြင်းရှိလာခြင်းဟာသူတို့ရဲ့အပြစ်တွေကိုပေါ့အပြစ်အပြစ်တွေကိုပါကြောက်ရွံ့ခြင်းရှိလာခြင်းဟာဘုဒ္ဓဘာရဲ့သဘာဝလက္ခဏာပါပဲသဘာအဲ့ဒါလေးလည်းပဲဒီနာလည်းကိုလိုပါတယ်သင်လူနေတဲ့တန်လုံးကို အရှင်နဲ့တွေ့တဲ့အခါမှာတန်လုံးလူကြီးပဲလို့မစင်ဆက်ဆုပ်တဲ့အတွက်တန်လုံးမကင်ကြည့်ဘူးရေရတော့ပူလောင်နေတဲ့တန်လုံးတွေ့တဲ့အခါလည်းပဲလူကြီးတွေပဲလို့လက်ကူမှာကြောက်လို့မကင်ကြည့်ဘူးတန်လုံးပါပဲခုနကြုံစရာကြီးကြောက်စရာကြီးကျုပ်ပွင့်ကျုံတဲ့အခါမျိုးမှာ

သူကိစ္စကဒါပဲမကြည့်ဖြစ်ဖို့ပဲဒါပဲမကျွလုံမိဖို့ပဲဆက်ဆုပ်ရရှာလေလေးကြောက်လေလေးမကောင်းကျိုးတွေလည်းပဲဖြစ်လာပဲမကောင်းကျိုးတွေလည်းဆက်ဆုပ်ရရှာလေလေးခုနမကြည့်ဖြစ်လေလေးပဲမကျွလုံမိလေလေးပဲဒါပါအလိုလိုပဲသူကိစ္စကပါလာတော့တာပါပဲအဲဒါကိုအကရဏရသလို့ခေါ်ရတယ်မကောင်းမှုသူချက်ကိုပြုလို့တဲ့ ဆန္ဒရှိနေပြီပဲလို့အဲ့ဒီမကောင်းမှုတစ်ချက်တရားယုံစရာကြောက်စရာဆိုတဲ့အနေနဲ့ပေါ့လေခုနမတင်လူတဲ့သာလုံးလူချင်းလို့ပောက်တော့ပဲအပြည့်ပေါ်လိယုံလာနဲ့တွတ်သွားတယ်ပူလောင်နေတဲ့သာလုံးကိုယူဖို့ရပူမှကြောက်တယ်နဲ့တွတ်သွားတယ်သူရဲ့အရှင်းအရတွေကလည်းတွတ်တဲ့သဘောလေးပဲအဲ့ဒီတွတ်လာဟာ သမဏကောင်းတဲ့အလုပ်ပဲမကောင်းမှုဖြစ်ဖြစ်ကြီးကတွတ်ဆုပ်တဲ့သဘောဟာကိုယ်အတွက်ကိုယ်နှုတ်စိတ်သုံးရိုးလုံးပါလေအတိကင်းတန်ရှင်းဖို့ရရင်ကျင်းနှိမ့်ရဖို့ရကြည်ကြဖို့ရနှစ်သက်ဖို့ဖြစ်ဖို့ရအတွက်အများကြီးအထောက်အကူပြုပါတယ်ဒါကြောင့်သူတို့ကိုတတော်သံကောကျနစိစုပဋ္ဌာနာလို့ဆိုပါတယ်ထိုသည့်ဒုစရိုက်တရားတို့မှာ အဲတွတ်ဆုတ်တတ်သောတရားပဲလို့ယောဂီရဲ့ဉာဏ်ထဲမှာသင်ဟလာတတ်ပါတယ်အဲ့ဒါကိုတော့ပြစုပဋ္ဌာကလို့ခေါ်ပါတယ်တတိရှိကတ္တဖြစ်ခြင်းရဲ့အကြောင်းအမျိုးမျိုးတွေထဲမှာအနိကဆုံးအကြောင်းကတော့ရှိဆိုလို့ရှိရဲ့အတ္တသက္ကရဝတ္တဆိုတာပါအတ္တသက္ကရဝပဋ္ဌာနာဆိုတာ မိမိကိုယ်ကိုအလေးထားခြင်းပေါ့လေယူသည်လေးစားကိုယ့်ကိုယ်ကိုတန်ဖိုးထားခြင်းလေထားတာဒါအနည်းဆုံးအကြောင်းပဲဘုဒ္ဓဘာသာကတော့သူတစ်ပါးကိုအလေးထားတာပါသူတစ်ပါးကိုအလေးပြုတာပေါ့လေသူတစ်ပါးကိုဥစားပေးတာပေါ့လေဥစားပေးတာဟာဥဒ္ဓဘာဖြစ်ခြင်းရဲ့အနည်းဆုံးအကြောင်းပါပဲ ပုဂ္ဂိုလ်ကိုအလေးပေးတယ်ဆိုတာကအတိညာရှိသူကပုဂ္ဂိုလ်ကိုအလေးပေးတတ်ပါရဲ့ခုနသောတော်ဘိကပြောခဲ့တဲ့တိစိတ်ဆေဝတရားဟာယုံစရာတွေဆိုတာပေါ့စစ်ဆုပ်စရာတွေဆိုတာပေါ့မကောင်းရုပ်ရလည်းယုံစရာစစ်ဆုပ်စရာတွေဆိုတာဒါအတိဒီအတိရှိထားပါအတိရှိထားတော့ ဒါဒီကိမလုံးမရဘူးလေလုံးမိလို့ရှိရင်မှားပြီဆိုတာပါလေမှားလို့ရှိရင်အောက်တန်းကြပြီဆိုတာပါလေအဲတော့ကိုယ့်ကိုယ်ကိုမမှားမိရအောင်အောက်တန်းမကြရအောင်ဆိုပြီးတော့ကိုယ့်ကိုယ်အလေးထားရတယ်ကိုယ့်ကိုယ်ကိုကယ်တင်ရတာပဲသူရလာကယ်တင်ပြီးတော့ကိုမှားလို့ရှိရင်ဘုရားကလာပြီးတော့ဒီအမှားတွေကိုမျှဝေပြီးတော့ခံပါဖို့ကိုယ့်ကိုယ်ခံမယ်လူဟာ ကိုယ့်ရဲ့တန်ဖိုးကိုနားလည်ဖို့သိရေးကြည့်တယ်။တန်ဖိုးကြရအောင်နေသက်ထိုင်တတ်ဖို့သိရေးကြည့်တယ်။အဲဒါအတိဉဏ်ပါရတယ်အဖြစ်တရအဖြစ်တရမယ်ကြောက်တရမယ်အဲအဖြစ်ရမယ်ဒါသိရေးကြည့်ရတယ်တော့အဲဒါကိုယ့်အကိုအလေးထားပြီးခေါ်ပါတယ်။ကိုယ့်ကိုယ်ကိုအလေးထားနေလေကိုယ့်ကိုယ်ကိုမမှားရအောင်ဒီဘာပြောမှသိထားလို့ရှိရအောင်ကရုစိုက်နေလေပဲ။ဟုတ်ခဏ ဆက်ဆုပ်မှုအားကောင်းသလောက်ရှောင်ကျင်မှုကလည်းရှောင်ကျင်မှုကိစ္စတွေကြီးလာလာပြီဆိုလို့ရှိရင်တုတ်စိတ်တဲ့သဘောတွေဟာလည်းပဲအချင်းရာတွေကလည်းပေါ်လာတာပါပဲအဲ့ဒီခါကျလို့ရှိရင်ကိုယ်လိုစိတ်သုံးမျိုးလုံးအပြည့်လာစကင်းအသက်ရှင်းရင်ကြည့်နည်းရအေးချဆက်ဆုပ်အနှစ်သက်ဖွယ်ရည်ဖြစ်လာတော့ကိုယ်မှာဓမ္မခုံကြီးတွေထွန်းတောက်လာတော့တာပါပဲအဲ့ဒါဟာ စေတုတ္တပရှိရတဲ့အကျိုးရအကျိုးသက်တွေပါရှိရှိရှိသူဟာမိမိရဲ့အမျိုးတွေကြီးရတဲ့အရွယ်အကြမြင်ဘုသူတ္တဟိုရဲစွမ်းတတိကိုအဲ့ဒါတွေကိုအစွဲကြည့်ပြီးတော့အကြောင်းကြည့်ပြီးတော့ဒါကဲ့သို့သောပုဂ္ဂိုလ်ဟာဘောလေ ဒီလိုပြုကျင့်မျိုးတွေမပြုတတ်ဘူးဆိုပြီးတော့မိမိကိုယ်ကိုမြင့်တင်ကြလိုက်တာမိမိကိုယ်အလေးထားလိုက်တာအဲဒီကအလေးထားပြီးတော့သူရှိတရားတွေကရှောင်ခွာတဲ့သဘောရှင်းတတ်ပါတယ်တော့အဲဒါဟာကိုယ့်ကိုယ်ကိုအလေးထားပြီးတော့သူရှိတရားတွေကရှောင်ပြပါမယ်အခုလိုသူရှိတရားတွေဟာ ပြုရာဌာနပေါ်လို့စိတ်ကိုယ်ရာမရှိဘူးဆိုတာလည်းပဲဒီလိုလဲနားလည်ရပါတယ်။ဒီနေရာပဲပြုပြုကိုယ့်ဟာကိုယ်ရသိနေတာပဲသူရမသိဘူးလို့ဒီတော့လောကမှာလည်းပဲကိုယ်ဆောင်တာအဆရှိတဲ့လက်တည်းဒီတော့အဘိညာဉ်တကုရှင်လေးအဲ့ဒါတွေကလည်းပဲတိတ်တိတ်မကောင်းမှုပြုနေတဲ့ပုဂ္ဂိုလ်တွေကိုသူတို့သိသိနေကြပါတယ်။ဒါတော့ ရိုးရိုးပုဂ္ဂိုလ်တွေကငါအမှုမှားတဲ့အမှုကိုမသိကြပေမဲ့လို့ကဘာခုနစောစောပိုင်းကပြောခဲ့တဲ့ကုသောင်းလက်အပင်ရှိတဲ့ပုဂ္ဂိုလ်တွေပေါ့။ဒါဟာလုံထုံလာပြီလို့သဘောထားပြီးတော့ဒုစရိုက်မှုပြုလို့ရှိရင်အဲ့ဒီလိုပညာရှင်များရဲ့အလယ်ပါတည့်ရွယ်ဖြစ်တော့ပါပဲဆိုပြီးတော့သူတစ်ပါးတို့ကိုလေးစားတဲ့အနေအချင်း မကောင်းမှုဒီပြည့်ကိုကြောက်တာလန့်တတ်ပါတယ်မကောင်းကျိုးတွေကိုလည်းပဲကြောက်တာလန့်တတ်ပါတယ်ဆိုပါအဲဒါဘုဒ္ဓဘာသာဒီပြည့်မှာကြောက်ရွံ့တဲ့သဘောဝတိချင်းရွံ့တဲ့သဘောပါမကောင်းမှုကိစ္စတရားတွေကိုရုပ်စရာတွေကြောက်စရာတွေအသိစိတ်သာရှိပြီးတော့ရုံကြောက်ပြီးတော့ အမှားတွေမပြုမိပဲနဲ့ကိုယ့်ကိုယ်ကိုအတိစိတ်တန်တယ်ပေါ့လေခုနဟိရုတ္တပါနဲ့ပမာရကိုထိတ်ထုတ်လိုက်လို့ရှိရင်ကိုယ့်အတွက်ဒါအကျိုးကျေးဇူးရှိတာမဟုတ်ပါဘူးသူတစ်ပါးကိုလည်းပဲမတော်ကားမိရအောင်လို့အလိုလိုကာဝယ်ဆောက်ရှောက်ပြီးသားဖြစ်သွားပါတယ်ပညာရအတ္တနာဝေခံတော် ပရာဝကတိဆိုတာဟောတယ်ခြေတော်တပါအကျိုက်ကြောင့်ပါတဲ့အသိပညာနဲ့သင်္ကေတုံတရားနဲ့ကိုယ်ကိုယ်ကိုမှားရအောင်ထိတ်ချုပ်နိုင်သူဟာထိတ်ချုပ်နေလို့ရှိရင်လို့ပေါ့ထိတ်ချုပ်နေရင်ကကိုယ်ဘာသာကိုယ်လုံးစိတ်ဆုံးရလို့အကြည့်ကင်းတတ်ရှင်းတာမဟုတ်ပါဘူးသူတစ်ပါးကိုလည်းပဲမထိကြရဘူးကိုယ်စိတ်ဆင်းရဲမဖြစ်ရအောင်လို့ ဘလိုလိုကာကွယ်ဆောက်ရှောက်ပြီးသားဖြစ်သွားပါတယ်တစ်ချက်ကိုလည်းချက်ပြပါသမဏကောင်းပါတယ်ကိုလောကမမှားရအောင်ဆောက်ရှောက်လိုက်တာနဲ့ဝန်းကျင်လောကလည်းပဲမထိခိုက်ရအောင်ဆောက်ရှောက်ပြီးသားလူဆိုတာမျိုးဟာတကူကောင်းစာစိတ်ထားမျိုးလူရောလာစိတ်ထားမျိုးဒီလိုမရှိရပါဘူးဝန်းကျင်ကိုလည်းပဲကြည့်ရပါတယ်မိမိမိမိရဲ့မိသားစုတစု အကျိုးစီးပွားလိုလားတယ်လို့ဟောလေသူတို့ဘာရဲ့အစုတွေပေါ်ခါလည်းပဲသူတို့အကျိုးစီးပွားလိုလားတဲ့စိတ်ထားလေးပေါ့ကောင်းစားဆက်လာကြတဲ့စိတ်ထားလေးဒါမျိုးကိုလည်းပဲဘုန်းကြီးပြရပါတယ်အဲ့ဒါမေတ္တာခေါ်ရတယ်မေတ္တာကြောင့်တော့နောက်ပိုင်းကျမှပြောပါမယ်ဘာပဲလုပ်လို့ကောင်းတဲ့အလုပ်တွေလုပ်လို့ရှိရင်သူတို့ဘာကကောင်းစားစေခြင်းတဲ့သဘောအမြဲတည်းပါဖို့စိတ်ရေးကြည့်ပါလားဟုတ် မေတ္တာထားတော့မုန်းဖို့လည်းဖြစ်ပါလေမေတ္တာထားပါနေရတော့မေတ္တာရဲ့အကျိုးသိနာလည်းပြီဆိုလို့ရှိရင်မြန်လို့တမိုးထားတာလေအများပေါ်မှာအကြည့်သဘောဆောင်တဲ့အဖြောက်မြင်သဘောလေးရှိတော့ဘောလေကိုယ့်အတွက်နဲ့ခိခိုက်ခြင်းနာပါမလိုလားတော့ဘောဓိစိတ်တရားအစခိခိုက်နေခွလွတ်တဲ့အနစ်နာခံတဲ့ ဟောသာနာစိတ်ကြီးလည်းဖြစ်ရတတ်တယ်သာနာစိတ်ဆိုတာကကိုယ်ထိရင်နာတယ်လေမကြိုက်ဘူးလေသူတို့အထိရင်လည်းပဲနာပဲစိတ်ကမှမဟုတ်ဘူးဆိုတာပါလေသာနာစိတ်ကြီးပေါ့အဲ့ဒီသာနာစိတ်ကကရုဏာခေါ်ပါတယ်အများပေါ်မှာကျင်နာတဲ့ကရုဏာထားတတ်ပြီဆိုလို့ရှိရင်အများမတိကြရအောင်အများကိုအလေးပြုတဲ့အနေနဲ့ပါလို့ အမြဦးစားပေးတဲ့အနေနဲ့ကာကွယ်ဆောက်ရှောက်တော့ပါကာကွယ်ဆောက်ရှောက်တော့တာပါပဲကာကွယ်ဆောက်ရှောက်တယ်ဆိုတာခုနဒီစိတ်တရားတွေမကြည့်ဘူးပဲနဲ့ပေါ့လေထိတ်ချုပ်တာပေါ့စောင့်ကြည့်တာပေါ့မကျွလွန်တာပေါ့အဲဒီမေတ္တာအခြေခံရှိပြီးတော့တိကံကွက်လို့အနစ်နာခံပြီးတော့သာနာတတ်တဲ့ပုဂ္ဂိုလ်တွေကသူတို့ကမတိကြရအောင်ကာကွယ်ဆောက်ရှောက်တတ်ပါတယ် အဲ့တော့သူတစ်ပါးအလေးပြုတဲ့အနေနဲ့သူတစ်ပါးမထိခဲ့ရအောင်ကိုရင်းစာနဲ့ပြုမပြောပါစိတ်ထားမတွေကိုရှောင်လိုက်ပြီဆိုလို့ရှိရင်ကိုကိုကိုလည်းပဲမဖားရအောင်လို့အလိုလိုထိချုပ်ပြီးသားဖြစ်သွားတယ်ကရုဏာယပရရက္ခံတော်အတ္တနာရက္ခတိဆိုတာဒါပါပဲကျင်နာသနာစိတ်နဲ့သူဘာမထိကြရအောင်ကာဝယ်ဆောက်ရှောက်တတ်လို့ရှိရင်ကာဝယ်ဆောက်ရှောက်နေရင်ကာဝယ်ဆောက်ရှောက်နေရင်က မိမိကိုယ်ကိုလည်းမှားရအောင်ထိမ့်ချုပ်ပြီးသားဖြစ်တော်ပါလေဒီကျင့်တရားတွေအပေါ်မှာယုံစရာတွေကြောက်စရာတွေမကောင်းကျိုးတွေကလည်းပဲစိတ်ကိုယုံစရာကြောက်စရာတွေပဲလို့သိရှိတာပေါ့အချက်ကြောက်ပေါ်နိုင်လောက်အောင်သိရှိတာဒါဝိစာခေါ်ပါတယ်ဒါတော့ကျင်နာတဏ္ဍတာဒါသရဏခေါ်ပါတယ် ဒီဝိဇ္ဇာနဲ့သရဏဟာပြပြတာတာလေးတွားနိုင်ပါမှလူပိတာပါတယ်လူလူစိတ်ခတ်တတ်ပါတယ်တရားမှတစ်ဆင့်ဆက်ပြီးတော့လူထက်လူဖြစ်အောင်လည်းပဲကြိုးစားနိုင်ပါတယ်ဝိသသရဏမြတ်မြတ်တာတာမရှိဘူးဆိုလို့ရှိရင်တော့တစ်ဖိုက်ဆောင်လေးနဲ့ပေဟာမအကျိုးမတက်ရောက်ပဲဖြစ်တတ်ပါတယ်။ဒါကြောင့်ဒီရလို့ဖြစ်လာပြီဆိုလို့ရှိရင်ပထမဆုံးရှင်ရှင်လုံးတရားဟာသိအရေးကြီးပါတယ်။ ဒါရီဟာသူစိတ်ကြီးလားသူစိတ်ကြီးလားဆိုတာပါလေလိုက်လာရမယ်ဟာလားရှောင်ရမယ်ဟာလားညိုစရာလားအစ်တက်စရာလားဆိုတာဒါဒီခွဲခြားပြီးတော့နားလည်ဖို့အရေးကြီးပါတယ်ညိုစရာကြောက်စရာတွေဆိုလို့ရှိရင်ညောမကြောက်ရပါလည်းပဲသိပြီးတော့ညွန်တက်ကြောက်တတ်ဖို့လည်းအရေးကြီးပါတယ်ညွန်တက်ကြောက်တတ်လို့ရှိရင်လည်းပဲညွန်ကြောက်ပြီးတော့ရှောင်လို့ရှိရင်ကိုယ့်အတွက်လည်းပဲကိုယ်လုံးစိတ်သုံးမျိုးလို့အပြည့်နဲ့သာကင်းတတ်ရှင်းပြီးတော့ ကြီးကြီးလာပဲနည်းရလာပဲဒါတော့အေးချမ်းကြီးငြိမ်ပြီးတော့နှစ်သက်ပြရာတွေလည်းဖြစ်လာတယ်ကိုယ်အတွက်လည်းတစ်ဖက်သားပုဂ္ဂိုလ်တွေထိခိုက်နေလာခြင်းမရှိတော့ဘူးအဲတော့လူတွေဆိုတာဟာဝန်းကျင်ကိုတော့ကောင်းစေခြင်းနဲ့စေတနာတော့ထားရပါကြီးပါပဲဝန်းကျင်ကောင်းစေခြင်းနဲ့စေတနာထားတဲ့သူဟာဝန်းကျင်ကောင်းရဖို့ဆိုတာကကိုယ်က ဝိစာနဲ့သရဏဒီတရားနှစ်ပါးညှို့ရခြင်းကျင့်သုံးနိုင်ပါမှအများကြီးစံပြဖြစ်နိုင်ပါတယ်သူများကောင်းစားစေခြင်းနဲ့ပုဂ္ဂိုလ်ဟာဒီဝိဇ္ဇာဆရဏညံ့ရညံ့ရတာတာလေးဖြစ်သွားဖို့အရေးကြီးပါတယ်။ကိုယ်ကပြတ်တာလေးတော့သူရလည်းပဲတိုက်တွန်းလွယ်ပါလေ။ဒီစားရပုဂ္ဂိုလ်ဟာတိုက်တွန်းလို့လွယ်တယ်။တိုက်တွန်းခံတဲ့ပုဂ္ဂိုလ်ရလည်းပဲဒီပုဂ္ဂိုလ်ဟာအကျော်တော်တက်တဲ့ပုဂ္ဂိုလ်အလုံးသမားပါဆိုတာပေါ့လေ ယူသည်လေးစားပြီးတော့ပေါ့ဒီလိုက်လာတဲ့သဘောလေးတွေလည်းဖြစ်လာပါပါပဲဒီနည်းနဲ့ပဲဝိဉ္ဇဉ်ဟာကောင်းလာပါပါပဲဝိဉ္ဇဉ်ကောင်းရင်ချမ်းသာပါပဲဒါပဲဝိဉ္ဇဉ်ကောင်းရင်ချမ်းသာပါဒီတော့ဒီရှိရုပ်တဘတရားဟာခုနဝိသနဲ့စေရဏတရားနှစ်ပါးဟာမိမိလည်းကောင်းအောင်ဝိဉ္ဇဉ်လည်းကောင်းအောင်ပြုကျင်ပေးတဲ့တရားဆိုတာပေါ့လေလေးလေးနဲ့သုံးသပ်လို့ရှိရင်သုံးသပ်တော့ အနှစ်သာရတွေကျင့်နာလည်ပြီးတော့ဉာဏ်တို့တန်ဖိုးထားလာကြပါပါပဲဝိသသရဏနှစ်ပါးလုံးမရှိဘူးဆိုရင်အတ္တမတရားတွေဟာသူတို့ကအသာစီးရပြီးတော့သူတို့ပဲထုံးကားနေတာပါတခုသာရှိရတခုမရှိဘူးဆိုလို့ရှိရင်လည်းပဲပြတ်တာဟောပါရှိတော့လူရပတ်နိုင်လည်းမရောက်နိုင်ပါဘူးဒီတော့ဒုတိယခေါ်တဲ့အရမတရားတွေ မထွန်းကားရေးမှာလိုရာပန်းတိုင်ရောက်ဖို့အရေးပါလူတိုင်းမှာတာဝန်ရှိနေတယ်ဆိုတာပေါ့လေလူတိုင်းရဲ့တာဝန်တရားပဲဆိုတာပေါ့လေအတိညာနဲ့ကိုယ့်ကိုယ်ကိုထိန်းချုပ်ပြီးတော့သူတစ်ပါးကိုကာဝယ်ဆောက်ရှောက်ဖို့ကျင်နာတနာမှုဖြင့်သူတစ်ပါးကိုမတိကြရအောင်ကာဝယ်ဆောက်ရှောက်ပြီးတော့ကိုယ့်ကိုယ်ကိုမာရအောင်ထိန်းဖို့ဆိုတဲ့ဒီဒီဒီဒီသဘောတရားဟာ လူတိုင်းရဲ့တာဝန်ကြီးပါပဲလူတိုင်းဆိုလို့ရှိရင်လူယုံကြီးဘာသာရေးပေါ်ဒီသဘောမှာရှိနေတဲ့လူတိုင်းရဲ့တာဝန်ပါပဲတော့အဲ့ဒီတာဝန်ကြီးတရားကိုတော့လောက်လိုက်ကြပါပဲဆက်ပြီးတော့ပြောပြစီတော့ဒီနေ့တလိုက်ရှိတော့ဒီမှာပဲရကြအောင်ဆိုအာအာ